တရားပွဲစကြပါသို့မြန်မာတက္ကရာ1356ခုနှစ်ဆောင်းဥတုနတ်တော်လာဇံ3ရက်နေ့ရန်ကုန်မြို့မဟာသီသာရဏဧတာတွင်ပฏิပဌာန်ဝိပဿနာတရားအလုပ်အာထုတ်ရှုမှတ်တော်မူနေကြတဲ့ဉာဏ်ရှင်လူယောဂီသူတော်ရှင်တို့အားဘုန်းကြီးဒီနေ့ဟောကြားမဲ့တရားတော်ကဓမ္မစက္က ပဝတ္တနတုတ်တံသတ္ထမပိုင်းဖြစ်တယ်ဆရာဇကောဇယံတော်ရောဇိတပေဆရာတနေ့ဆရာပေတိဇယတိနာဇယံဒေတုဇယုတ်တမောရောဒီလို900တော်မန္တရကိုလှမ်းပေကမြတ်တာ၍စေတမကုတသုဥက္ကာကျင်ဖျားရှင်ကိုရောမြတ်ကြီးသည် စိတ်တတိအောင်စီကိုဟင်းလေအောင်ကင်းစင်တလည်းဘဝရကြည်နုအောင်ပန်းခုရာဖြစ်ပေသောဆရာတနေအောင်ဒိဋ္ဌိရှင်များသည်ပလင်နံမှန်ခင်ဗောဓိပင်၌ဆရာဆကောပါရမီဆဲကျအောင်လည်းနဲ့သခရိုင်ကိုအဖြစ်ပံအောင်ကိုင်းဆောင်တော်မူရသည်ဖြစ်ပါ၍ ဇယတော်နံစစ်တိယံလုံးကိုချင်းမုံငါပဲခြင်းအောင်ခြင်းကြီးအောင်မြင်တော်မူခဲ့ပါလေပြီသေတိနံဘဝပေါင်းအနန္တတွင်ဖြင့်ကြံစရမဆုံးပွဲမပြုံးမရနိုင်လောင်ကမဟာမို့အောင်ပန်းကိုအသာကြည့်၍ရှာမိကနေကြကုန်တော်သူတို့အားဆရာပေတိကိုတော်မြတ်နဲ့အတူအောင်ပန်းကိုဆွချူဖို့ ထို့အံကိုအမြိုက်တတ်သောစိတ်ကစေတော်မူလေပြီဇယုတ်တမောအောင်သူတကားတို့မှန်ကင်းအောင်ခြင်းတကားတို့ဥစ္စာထုခံတရဘူးတယံဘူးမကိုက်တီအောင်ပွဲဝင်ပုဂ္ဂိုလ်ကြီးဖြစ်တော်မူသောသောတိနောအောင်သိတိပရိဏ၌ရှင်မြန်တန်ဆင်းမနိဟတာသူဘုရားရှင်ကိုယ်တော်မြတ်ကြီးသည် မိလေးရ29ပဲကိုကိုအတင်လွှမ်းရန်မိခေါ်ဖရာတပိတော်အားမေရန်ကုန်မြို့တာရဏယတာအဲ့ဒါမှာပါဏိတာကဘာသာဒနာပြုကျေးဇူးတော်ရှင်မသိဆရာတော်ဘုရားကြီးတပည့်ဖြစ်တဲ့ညောင်ကံအိန္ဒကာနာမသမုတ်အကျွန်ုပ်အားဆရာကြောက်ပေးမတော်ရဲဝန်စေကြောင့်စေကောင်တရထီထူလေးကြိုင်လိုက်အောင်သိရဆိုတဲ့မြတ်ပန်းကိုင်ကို စေတုအရှင်ဘုရားတပည့်သားကိုတနာသမှုကိုယ်တိုင်ရှု၍ယခုမကြာပေတော်မူပါမြတ်စွာဘုရားေတနာသစ္စာဝဇ္ဇနာဤသို့အစေအနံမြတ်ဖရာ၏ထူကြသောခုံပုဂ္ဂိုလ် ထုတ်ဆိုကမြဲလည်းချက်ကြအကြောင်းဆောင်ကောင်းမြတ်စွာဆိုရတဲ့ဤသစ္စာစကားကြောင့်ဇယကာမနံကိလေသာစစ်ပွဲမှာသစ္ဆွဲကအောင်စေရတုတွေနဲ့အောင်စုကိုလူလာကြကုန်တော်သင်တရားနာပိဋကအပေါင်းတော်ကောင်းတို့ဤဣဇတိကဗိုင်ရေသူကိုတွင်ကိုကဌာနနဲ့တွင်တဝကျင်တို့၌ဣဇတိကဗိုင်ရေသူကိုတွင်ကိုကဓမ္မယုံတွင်ဓမ္မယုံပါ ရိတ်သာတွင်ရိတ်သာပရက်ွက်တွင်ရက်ွက်ပါမြို့တွင်မြို့ပါနယ်တွင်နယ်ပါပြည်တွင်ပြည်ပါဌာနနှစ်တွင်အတိတိသောထဝင့်ခြင်းတို့၌သတ္တန္တရာယလုံးစုံသောရံဆွဲရန်ညောင်းအမောင်ဘယောကရှိသည်များတို့သည်ဝိနာတံသူပိန်ကြရွယ်ဖွေပြမာရိမတင်လျှော့ခွာကြတယ်လို့ကျင်းစင်ကားတကိုဝေလျက် ချမ်းသာမှုဆွေကြပါစေသောသန္တမွန်ဆောင်ဘုတ်ကလေးဆိုကြအောင်ဆိုဗုဒ္ဓမြတ်စွာသာသနာရှိကြတည်၍လင်းစေသောမာသီလာမင်း ကျေကပင်အလင်းကဘာပြန်စေတော်အလင်းရောင်ကိုလက်ခံကြကြီးညိုလေးမြတ်ကြစေသောကဘာငင်းချမ်းနိဗ္ဗာန်စံမြနိုင်ကြပါစေသောသာဓု ဓမ္မစကြာဘုရားတော်ကြီးဒီနေ့ဏိကုံးပိုင်းဟောမှာဖြစ်ပါတယ်ဘုလောကဒေါတာသဗ္ဗညုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးမဟာတက္ကရတရား၃ခုနဲ့ဝါဇုလပြည့်နေဝင်လအတွက်အချိန်ပါရဏတိတိနိဣတိပတနာ အမိရတဲ့မိခတံတော်တွင်ကိုဏ္ဏဝပပတ္တိယမာနအသတိခေါ်တဲ့ ယတိယဟံ၅ပါးနဲ့အတုတကဝဂတိကရာမဟိသာနိုင်တဲ့နတ်မြမာတို့အားဒီဓမ္မစက္ကဗေဒနာသုတ်တံတရားတော်ကြီးကိုဟောတော်မူတယ်အတိခင်ပြငိမ့်တဲ့နိဗ္ဗာန်ကိုရလို့တဲ့ညာဆိုတာသူတော်ချင်းယောဂီပုဂ္ဂိုလ်ဆိုတာ စိတ်အလိုကြလွတ်ထားကကာမဒုက္ခလိကနုယောဂလို့ဆိုတဲ့ကာမဒုက္ခလိကနုယောဂအဆုံးကိုလည်းရှောင်ရမယ်သင်ပန်းယုံများအတုကအတ္တကိလမတနုယောဂဆိုတဲ့အတ္တကိလမတနုယောဂအဆုံးကိုလည်းပဲရှောင်ရမယ်အဆုံးလည်းပဲလမ်းမပဲအလဲလမ်းမှန်ပြီးဆိုတဲ့မစ္စည်းမပฏิပဒါလမ်းစဉ်ကိုကျင့်ရမယ် မဇ္ဈိမပရိပဒါဆိုတာမဲ့ခင်7ပါးအကျင့်တရားပါအဲ့မဲ့ခင်7ပါးကိုသုံးအစုပြုမယ်ဆိုလို့ရှိရင်ဖြင့်ဓမ္မဝါစာဓမ္မကမ္မန္တဓမ္မအာဇီဝဆိုတဲ့သီလမဲ့ခင်သီလခန္ဓာအုပ်စုတစ်ခုဓမ္မဝါယမဓမ္မတတိဓမ္မသမာဓိခေါ်တဲ့သမာဓိမဲ့ခင်သမာဓိခန္ဓာအုပ်စုတစ်ခုဓမ္မဒိဋ္ဌိဓမ္မသင်္ကပ္ပခေါ်တဲ့ ပညာခန္ဓာပညာမဲ့ခင်အုပ်စုကတခုလို့သုံးအုပ်စုရှိတယ်။ဒါကြောင့်မေဇိမပฏิပဒါဆိုတာသီလသမာဓိပညာအကျင့်တရားပါလို့ဒီလိုဆိုရတယ်။အဲဒီသီလသမာဓိပညာအကျင့်ဆိုတာကိုယ်နဲ့နှုတ်ကိုထိန်းချုပ်ပြီးတော့ဒုစရိုက်မကျူးလွန်ရအောင်စောင့်ရှောက်ပြီးတော့ထိန်းပြီးတော့နေတဲ့သီလမဲ့ခင် တရားပေါ်မှာသာစိတ်ကလေးပြင်းငိမ့်နေအောင်ရှုပွားပြီးတော့နေတဲ့သမာဓိမဲ့ခင်အရှိကိုအရှိတိုင်းအမှန်ကိုအမှန်တိုင်းပြင်းငိမ့်အောင်ရှုပွားရတဲ့ပညာမဲ့ခင်တဲ့အဲ့ဒီမဲ့ခင်တရားတွေကျင့်ပွားခြင်းသည်မေဇိမပฏิပဒါလမ်းစဉ်ခေါ်တယ်အရင်နေ့တွေကဟောခဲ့ပြီးပါပြီအဲ့ဒီမဲ့ခင်ကျင့်ပါကိုဟောပြီးတဲ့အခါကျတော့မြတ်စွာဘုရားက သစ္စာလေးပါးကိုဟောကြားတော်မူတယ်ဖြစ်ပြသင်္ခါရဒုက္ခသစ္စာ ဖြစ်ပြလောကသမှုရိယသစ္စာဖြစ်ပြဆုံးကနိရောဓသစ္စာ ဖြစ်ပြဆုံးအောင်ပွားအောင်မသစ္စာဆိုတဲ့သစ္စာလေးပါးတရားကိုဟောတော်မူတယ်ဒါရနဲ့အာယုံဆုံးတိုင်းဖြစ်ပေါ်ပြောက်ပြပြီးတော့နေတဲ့မြင်မှုကြမှုနာမှုသားမှုတွေ့တယ်မှုစေကုသနာကြံ့ခြင်းမှုဆိုတဲ့တရားအလုံးဒီဒုက္ခသစ္စာ ဆင်းရဲဒါအမှန်တရားပေါ့အဲ့ဒီဖြစ်ပြသင်္ခါရဒုက္ခသစ္စာတွေကိုအကောင်းထင်ချမ်းသာတင်ပြီးတော့လူကျင်နေခြင်းသည်ဆင်းရဲဖြစ်ကြောင်းသမှုတရားသစ္စာ အမှန်တရားအဲဒုက္ခသမှုရာတွေချုပ်ငင်းရာသည်ဖြစ်ပျက်တွေဆုံးသွားရာသည်និရောဓသစ္စာချုပ်ငင်းတဲ့အမှန်တရားတဲ့ချုပ်ငင်းခြင်းအမှန်တရား အဲဒီချုပ်ငြိမ်းရဲ့နိဗ္ဗာန်ကိုနိရောဓသစ္စာကိုရာကြောင်းရောက်ကြောင်းအကျဉ်းကောင်းသည်မကသစ္စာဆင်းချုပ်ငြိမ်းရာသို့ရောက်ကြောင်းအမှန်တရားလို့သစ္စာလေးပါဟောတော်မူတဲ့အဲဒီသစ္စာလေးပါကိုဟောပြီးတဲ့အခါကျတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကပฏิဝေဒ၄မျိုးအဲဒုက္ခသစ္စာကိုပိုင်းခြားသိရမည်အဲ့ဒီလိုသိတာကို ပရိညာပฏิဝေဒခေါ်သည်ဗမှုတရားသစ္စာကိုသိရမည်အဲ့လိုသိတာကိုဘာနာပฏิဝေဒခေါ်သည်နိရောဓသစ္စာကိုဆက်ရောက်မျက်မှောက်ပြုရမည်အဲ့လိုမျက်မှောက်ပြုတာကိုသစ္စိကရဏပฏิဝေဒခေါ်သည်မေဃသစ္စာကိုပွားရမည်အဲ့လိုကျင့်ပွားတာကိုဘာဝနာပฏิဝေဒခေါ်သည်လို့ပฏิဝေဒဘယ်နှမျိုးပါလဲ၄မျိုး အဲဒီလင်းတို့တို့တွင်ဒီရှင်နောက်ကာလမခဏမှာလေးသစ္စာတိတာသစ္စာညာအရိယာမညာမရခင်ရှေ့သူကဂျိုတင်ပြီးသိတဲ့သစ္စာလေးပါသိခြင်းပေါ့အရိယာမညာရတဲ့နဲ့တတိုင်းနဲ့တည်းသစ္စာလေးပါကိုသိခြင်း မဉ္ဇဉ်ဖြင့်နိဗ္ဗာန်ကိုသိမြင်ပြီးနောက်ကာလတွင်ပြန်ဆင်ခြင်ပြီးတော့သစ္စာလေးပါးကိုသိခြင်းအဲလိုသိခြင်း၃မျိုးသည်ရဲ့သစ္စာလေးပါးကိုသိခြင်း၃မျိုးသည်သစ္စာညာနဲ့ဗာညာပါလေသစ္စာညာသိတဲ့ပဲတဲ့စိုက်ပွားတဲ့သိနဲ့ကိစ္စညာသစ္စာလေးပါးကိုအဲဒုက္ခသစ္စာကိုပိုင်းခြား၍သိရမည် သမုဒယသစ္စာကိုသိရမည်နိရောဓသစ္စာကိုဆက်ရောက်မျက်မှောက်ပြုရမည်မက္ခသစ္စာကိုပွားရမည်လို့ကြိုတင်ပြီးသိမြင်တော်မူတဲ့သဘောကိုတော့အဲ့ဒါကိစ္စညာနဲ့ဘာညာပါလေကိစ္စညာဒုက္ခသစ္စာကိုပိုင်းခြားသိပြီးပြီသမုဒယသစ္စာကိုပယ်ပြီးပြီနိရောဓသစ္စာကိုဆက်ရောက်မျက်မှောက်ပြုပြီးပြီ မက္ခသစ္စာကိုပွားပြီးပြီလို့အဲသစ္စာပြီးလျင်ပြီးချောင်းမြင်ခေါ်တွင်ကတညာသစ္စာပြီးပြီလို့သိတာကတော့အဲ့ဒါအရိယာသူတော်မြတ်ပဲထွားပြင်ယဟန္တာဘုရားယဟန္တာဒီပေါ့လေကိစ္စအလုံးပြီးသွားပြီလို့သိတာဒီအဲကတညာနဲ့ဘာညာနဲ့သစ္စာညာကတအသစ္စာညာကိစ္စညာကတညာအားဖြင့် အဲ့ဒါ၃ပါးမှန်လားဒါပြီးတော့သစ္စာက၄ပါးအဲ့တော့၃၄လီ12ပါးသောအချင်းရာဖြင့်သိဖို့မြတ်စွာဘုရားဟောကြားတော်မူပါတယ်အဲလိုသစ္စာလေးပါးကိုဟောကြားပြီးတဲ့အခါကျတော့မြတ်စွာဘုရားကယာဝကိဝန္တမေသိခဝေဣမေတုသတုတုရိယသစ္စေတု ဒေဝတိပရိဝတ္တံသာရတကာရယတာဘုဒ္ဓဉာဏတတနာနသူဝိတုဒ္ဒံဟောတိနိဝတဝံဘေကဝေတတေကေလောကေတမာရကေတဗျမကေပတမနာဗျမနိယပဇာယသတေဝမနုဿာယနုတ္တရံသမ္မာသမ္မောတေပိတမုတ္တောတိပစ္စညာတေဘေကယံတို့မေဃဟိမေတုသတုတရိယတေတေတုဤလေးပါးသောအရိယသစ္စာတို့၌ဧဝံဤသို့ဝန်ခံဟောကြားခဲ့သည့်အတိုင်း ပရိဝတံအပြန်သုံးပါးရှိသောဘာရတာကာရံအချင်းရာ12ပါးရှိသောတထာဘူတံညာနာတရဏံဟုတ်တိုင်းမှန်စွာသိမြင်ခြင်းသည်ယာဝကိဝင်သာအကျင့်မြလောက်သောကာလပတ်လုံးနသူပရိဝိတုဒ္ဓံအဝတိကောင်းစွာမစင်ကြဲ့ခဲ့သည်ကောင်းစွာကောင်းစွာမစင်ကြဲ့ခဲ့သည်တာဝထူများလောက်သောကာလပတ်လုံး အဟံငါသည်တတိဝကေလောကေသမရကေတဗျမကေနတ်တွေလည်းရှိမန္တလည်းရှိမြမာတွေလည်းရှိနေသောလောကထဲ၌တတမနဗျမနိယပဇာယတတေဝမနုဿာယတမနဗျမနဟုဝန်ခံနေသူယတိယဟံသူများတို့လည်းရှိသည့်ပြင်တမှုတိနဟုခေါ်သောမင်းတို့နှင့်လူတို့လည်းရှိနေသောတတဝအပေါင်းထဲ၌ အနုတ္တရံတုတ္တထူကြောင်းအလွန်အကဲမရှိအမြတ်ဆုံးဖြစ်သောသမ္မာသမ္ဗုဒ္ဓိမှန်စွာကိုယ်တိုင်သိနိုင်သောဉာဏ်ကိုဝါမှန်စွာကိုယ်တိုင်သိသည့်ဖရာအဖြစ်ကိုအဘိတံဗုဒ္ဓတိသိလာပြီရောက်လာပြီရလာပြီဟူ၍နေဝပစ္စညာသိရှိကဝမခံခဲ့သေးပါယဟန်တို့လို့မြတ်စွာဘုရားကဒီလိုမိန့်ကြတော်မူတဲ့ အဲ့ဒါလေးဆိုကြရအောင်ဖယားမဖြစ်ခင်လောကတွင်ငါလျင်ဝမခံခဲ့ကြတကားဖယားမဖြစ်ခင်လောကတွင်ငါလျင်ဝမခံခဲ့ကြတကားဖယားမဖြစ်ခင်လောကတွင် ငါလျင်ဝမခံခဲ့ချေတကားငါဖယားမဖြစ်ခင်တော့ငါအခုငါဟောကြားခဲ့တဲ့အတိုင်းမေဇိမပฏิပဒါခေါ်တဲ့နတ်စဉ်ခေါ်တဲ့မက္ကင်၈ပါးသစ္စာ၄ပါးအဲ့သစ္စာ၄ပါးကိုလည်းပဲအပြန်သုံးပါးအချင်းဟာ၁၂ပါးဖြင့်ရခင်တော့ငါမသိခဲ့သေးခင်တော့ ငါဖျားဖြစ်ပြီငါသိပြီလို့လောကထဲမှာငါမကြွကြော်ခဲ့ဘူးဝန်မခံခဲ့ဘူးလောကထဲဆိုတာလည်းပဲအပင်ကြီးသံသမာပတ်တွေရပြီးတော့နေတဲ့လောကီတရားတွေရနေတဲ့ယသိသူတော်သူမြတ်တွေဉာဏ်ပညာရှိလူပညာရှိဘုံနာပညာရှိတွေအများကြီးရှိနေတဲ့လောကထဲမှာဘုရားမဖြစ်သေးဘဲနဲ့ဘုရားဖြစ်တယ်လို့ဝန်ခံတဲ့ပုဂ္ဂိုလ် ရှိလာတယ်ဆိုရင်အဲ့ဒီသူတော်သူမြတ်တွေကဒါဘုရားမဟုတ်ဘဲနဲ့ဘုရားဟုတ်တယ်ပြောနေတယ်ဆိုတာသိနိုင်ပါတယ်ကဲ့ရဲ့နိုင်ပါတယ်နောက်ပြီးတော့တက်ဥဇံပိုင်လို့ခေါ်တဲ့မင်းတွေကလည်းပဲစီစစ်တွေ့ရှိတဲ့ကမဟုတ်ဘဲနဲ့ဟုတ်တယ်လို့ပြောရင်လင်းညာနေတာပဲဆိုပြီးတော့မင်းအာနာတွေထားပြီးတော့လည်းပဲအရေးယူခံရနိုင်ပါတယ်အဲဒီလိုလောကထဲမှာပေါ့လေမန္တတို့မြမာတို့ တကုအိတိပါရှိတဲ့နတ်ဇမားတို့ဆိုတာတွေလည်းရှိနေတယ်အဲ့လိုလောကထဲမှာငါဘုရားမဖြစ်ခင်တော့ကဘုရားဖြစ်ပြီလို့ဟောမခံခဲ့သေးဘူးတဲ့မှန်လားပြီးတော့မှဘုရားကဆက်ဟောတယ်ရာတောတာခောမေဘေကဝေအိမေတုသတုတုဝရိယသေစေတုဧဝံတိပရိဝတံဒွါဒတာကာရံပဒါဘူတဉာဏတတနံသူဝိသုတ်တံအာဟောတိအတံဘေကဝေတတိဝကေလောကေတမရကေတဗျမကေ သတ္တမနာပြမနိယပဇာယတတေဝမနုဿာယအနုတ္တရံသမ္မာသမ္မောဒိပိတမောတောတိပိစညာတေဘိက္ခေယံတို့ခေတ္တတတိခေတ္တမိရောယတသာခေါ်ခြင်းခါ၌မူကားမေငါအာအိမေတုကတုတုရိယတုတေတုဧရိဘာတော်ရိယတေသာရဏဧဝံဤသို့ဝံခံဟောကြားခဲ့သည့်အတိုင်းတိပရိဝတံဒွါရတာကာရံအပြန်သုံးပါအထက်အဆနပါရှိသောယထာဘုဒ္ဓဉာဏတဒနာဟုတိုင်းမှန်စွာပြည့်မြင်ခြင်းသည် သူဝိတုဒ္ဓံဟောဒီကောင်းစွာစင်ကြဲတဲ့လေဒီဝါကောင်းကောင်းကောင်းစင်ကြဲစွာဖြစ်ပေါ်လာတဲ့လေဒီထထိုတို့အတိမြင်စင်ကြဲသော အခါ၌အာငါသည်သရိဝတိလောကိတမရကိတဗျမကေနတ်တွေလည်းရှိမနတ်လည်းရှိပြမတွေလည်းရှိသော လောကထဲ၌တတမနာပြမနိယပဒါယတတိဝမနုဿာယတမနာပြမနာဝန်ခံနေသူယတိယဟနှင့်သူများတို့လည်းရှိသည့်ပြင်သမုဒိနာဟုခေါ်သော မင်းတို့နှင့်လူတို့လည်းရှိနေသောတတ္တဝအပေါင်းထဲ၌အနုတ္တရံသူတဲ့ထူးချွန်အလွန်အကဲမရှိအများဆုံးဖြစ်သောသမ္မာသမ္ဗောဓိမှန်စွာကိုယ်တိုင်သိသောဉာဏ်ကိုဝါမှန်စွာကိုယ်တိုင်သိသည့်ဘုရားအဖြစ်ကိုအဘိဓမ္မောတော်တိတိလာပြီရောက်လာပြီရလာပြီဟူ၍ပိစေညာသိင်ရဲဝန်စွာအမှန်တိုင်းဝန်ခံခဲ့လေတည်း တာဆိုရအောင်ဖျားဖြစ်ခါလောကမှာသေချာဝန်ခံခဲ့ပြီတကားဖျားဖြစ်ခါလောကမှာသေချာဝန်ခံခဲ့ပြီတကားဖျားဖြစ်ခါလောကမှာသေချာဝန်ခံခဲ့ပြီတကား ဘုရားဖြစ်လာပြီဆိုတဲ့အခါကျတော့မှငါဘုရားဖြစ်ပြီလို့ဝန်ခံတော်မူခဲ့တာဟာသင်္ချစ်သားတို့အတိပါပဲငါဘုရားဖြစ်လာပြီသင်တို့ကိုငါတရားဟောမယ်လို့ဓမ္မစကားတရားဟောကဏီတုံးကပင်လင်သင်တို့ကိုငါနှုတ်ဆော်ပြီးတော့ဝန်ခံပြီးပြောခဲ့တယ်မဟုတ်ပါလားဉာဏိသမ္ပဏမေတ္တနာဥဒ္ဒပါတိအာကုပ္ပမေဝိမု ക്തി အယမန္တိမာသာတိနတ္တိတာနိပုဏ္ဏဘဝတိ မေငါအာညာနေသာပါဏတဒနာအတိအမြင်ဆင်းခြင်းဉာဏ်သည်လေဥဒ္ဒပါတိဖြစ်ပေါ်ခဲ့ပြီတင်ပြအဘယ်သို့ဖြစ်ပေါ်ခဲ့တယ်နည်းဟုမူမေငါဤဝိမု ക്തി ကိလေသာမှလွတ်ခြင်းသည်အကုပ္ပါမပြတ်နိုင်တော့ပြီအယံအခုလက်ရှိဘဝသည်ပစ္စည်းမသာတိနောက်ဆုံးဘဝပေတိဣဒာနိယခုအခါ၌ပုဏ္ဏဘဝတဖန်ဖြစ်သည့်ဘဝသည် နတ်တိမရှိတော်ပြီဣတိဣတုသောအတိအမြင်ဉာဏ်တိလေးထင်ရှားဖြစ်ပေါ်ခဲ့ပါတည်းယခုလက်ရှိဘဝဟာနောက်ဆုံးဘဝဖြစ်တယ်နောက်တစ်ပတ်ငါဘဝအသစ်မဖြစ်နိုင်တော့ဘူးငါကိလေသာတွေမှလွတ်ပြီလို့ ဘုရားရှင်ကိုရောမြတ်ဘုရားဖြစ်ခါဇာတုံကတိကပထမဗုဒ္ဓဝဇနလို့ခေါ်တဲ့ဥဒံစကားတို့ကိုဘုရားရှင်ကျွရင်တော်မူခဲ့ပြီးဖြစ်ပါမနတာဥဒံအဲ့ဒီဥဒံပါဠိတော်ကတို့ဗုဒ္ဓဘာသာတွေအိမ်အိမ်ထိပ်ကြောင်ကြောင်ထိပ်လို့ခေါ်ရမှာပေါ့အဲ့ဒီမှာကိုယ်ွယ်ဖို့ရာဘုရားရုပ်ပွားတော်အသည့်စေတော်အသည့်ပူဇော်ပြီးဆိုရင်လေ အဲ့ဒီဘုရားကိုဗုဒ္ဓဘိသေကဗုဒ္ဓပူဇာမှုပြုတဲ့အနေကစားတင်တယ်ဆိုတာမပြုတ်လို့ကြဘူးလားအဲ့ဗုဒ္ဓဘိသေကအနေကစားတင်မင်္ဂလာပြုတယ်လို့ဆိုတာဗုဒ္ဓဘုရားဖြစ်ပစ္စကဘုရားဖြစ်ပြီးပြီးခြင်းစိတ်ထဲမှာကျင်ဥစွာနဲ့ဥဒံကျူးတဲ့ဥဒံပါဠိတော်အဲ့ဒါတွေကိုတရားတော်များကရွတ်ပွားစေပြီးတော့ ဘုရားရှင်အားပူဇော်တယ်ရတုတော်အသက်ထုလုပ်ပြီးတဲ့ဘုရားအသက်အားပူဇော်တယ်ဒါကြောင့်လူပြင်းတွေကတော့အဲ့ဒီကြတော့မှဘုရားကိုအသက်သွင်းလိုက်လို့ဘုန်းကြီးတွေရွတ်ပြီးအသက်သွင်းလိုက်လို့ဘုရားအသက်ဝင်သွားပြီစောတော့ကတော့အသက်မရှိသေးဘူးလို့တချို့ဒီလိုယူဆဟုတ်ပါဘူးနော်ဘုရားရမောတော်အဖြစ်ဇီတော်အဖြစ်တိထားပြီးကြတဲ့ကအရဟံဆိုင်တဲ့ကုန်းနဲ့အဲအာယုံပြုပြီးပူဇော်နိုင်ပြီဆိုရင်အဲ့ဒီကြတဲ့ကဘုရားပြည့်နေပါပြီ ဒါကလည်းဘုရားဖြစ်သစ္စာကကြည့်ရင်လည်းဥဒန်းတွေကိုပါဠိတော်တွေကိုတန်ရတော်တို့ကရွတ်ဆိုပြီးတော့ပူဇော်လိုက်တယ်လို့ဆိုတော့လေပူပြီးတော့จิตတွေရှိပူပြီးတော့အဲလေးနဲ့သွားတဲ့သဘောပါပဲမှန်လားအနေကစားတင်နေဘိမိတ်တင်နေဆိုတာတဲ့ဗုဒ္ဓပူဇာမှုပြုတယ်ဆိုရင်ပူပြီးတော့မှန်ပါတယ်မှန်မှန်မလားအဲလိုနေပါတင်ဆိုတဲ့သဘောကိုအချင်းချုပ်အဲ နားမစွရအောင်တခွန်းတည်းတကားပြောရမယ်ဆိုရင်ဘုရားရှင်က အောင်ကြီးလို့ကြေညာလိုက်တာပဲအောင်ကြီးအောင်ကြီးအနန္တနဲ့အနန္တကာသမထင်သန္တရာတခွန်းတည်းကငါတို့ကိုကိုအောင်လာအောင်ပေအောင်ခန္ဓာအိမ်တွေကိုအချင်းချင်းအထက်တာဆောက်ပြီးတော့ပေးနေတဲ့တဏှာယောက်ျားရဇမတဏှာဘိတုကာကိုတွေ့ပြီး ဥဒ္ဓနာတပေတတ်တဲ့ခန္ဓာအင်းမျိုးတွေကိုဆောက်ပေးတတ်တဲ့တဏှာကငါခုဘောရိပင်ရင်ပလင်ပေါ်မှာတရားကျင့်ကြံကြိုးစားအားထုတ်တဲ့အတွက်ကြောင့်အရတ္တမေဆိုတဲ့ဉာဏ်ရကြတဲ့အဲ့ဒီတဏှာနဲ့တကွာကိလေသာအလုံးကိုငါပယ်တတ်လိုက်ပြီ။အောင်ကြီးငါ့ကိုနောက်တာအိုအောင်နာအောင်ပေးအောင်အိမ်ဆောက်ပေးမဲ့တဏှာမရှိတော့ခန္ဓာပြည့်အောင်လုပ်ပေးမဲ့တဏှာမရှိတော့ဘူး။ ဒီယခုငါရတာတဲ့ခန္ဓာဒီနောက်ဆုံးခန္ဓာဖြစ်တယ်ပရိနိဗ္ဗာန်စံဒီစံဒီနဲ့တပြောင်းတဲ့နောက်တာဘဝအတူမဖြစ်တော့တဲ့အတွက်ကိုငါကိုဦးအောင်နာအောင်သေးအောင်တင်မနှိမ့်ဆက်နိုင်တော့ဘူးတင့်ကိုငါအောင်ပြီလို့ကြွကြော်ကျင်ညာတော်မူတာဟာပါတဲ့အနေကစားတင်အဲဥဒ္ဒံပါဠိတော်လို့ခေါ်တယ်နေကစားတိတန္တာရံတန္တာဝိသံအနိဗ္ဗိသံဂါကာရခဝိသံတော်ဒုက္ခစားတိပုဏ္ဏပုဏ္ဏ ခါကာရကဒိဋ္ဌတိပုလကေအနာဂာတိသာဘာတိဖာဒုက္ခဘကခါကုတံဝိသင်္ကတံဝိသင်္ခါရကတံစိတ်တံတဏနံခယမစ္စကာကြားဦးတယ်မို့လားရတောင်ရနေမှာပေါ့ဗုဒ္ဓဘာသာရေးဆိုဘုရားရှိခိုးစာအုပ်တွေထဲမှာပါလာနဲ့ကြက်မှတ်ထားတယ်အလွတ်တောင်ရနော်မနဲ့မနဲ့အနေစားတယ်ပါဠိတွေရွတ်ပြီးတော့တောင်းမှဘုရားရှိခိုးပူဇော်ပြီးတော့နေကြတာပဲအတော်ကြည်နူးစရာကောင်းတဲ့ဥတ္တံပါဠိတော်ပါပဲခွန်ကြီး 1994ခုအဲမေလနဲ့ဂျွန်လပေါ့လေအဲစကုမကုလမှာဂျပန်နိုင်ငံရောက်သွားဂျပန်နိုင်ငံတိုကျိုမြို့ကမြန်မာမိသားစုများကစွန့်စားရတဲ့တရားရည်နာစွန့်စားတဲ့တရားနာတိုင်းထူးထူးခြားခြားသိလာရတာကတော့ဟာဗမာဘုန်းကြီးကြွလာတဲ့ဗမာဘုန်းကြီးကြွလာတဲ့ဘသူအိမ်မှာဆုံးကျွေးမလို့ဒီနေ့ပင့်ထားတဲ့ပင့်ထားတဲ့ဆိုရင်အဲ့မှာဂျပန်နိုင်ငံရောက်နေတဲ့ဗုဒ္ဓဘာသာတွေ ကမာကုရဖရာတို့ဥရှိကုဖရာတို့သူတို့တွေကပေါ့လေရုပ်ပွားတော်ရဲ့နာမည်ပါပဲအဲ့လိုဖရာလေးတွေပူဇော်ထားတာရုပ်ပွားလေးတွေဗာလေးတွေယူပြည့်ယူလာကြတယ်ဒီလိုအဲ့သူဆွမ်းကြိုးဘက်မှာတပည့်တော်ပူဇော်ထားတဲ့ဖရာလေးအနေကသာတင်ပေးပါဗျာတပည့်တော်ပူဇော်ထားတဲ့နေဖရာလေးအနေကသာတင်ပေးပါဗျာဆိုပြီးအဲ့ဒါတရားနာဆွမ်းတရားနာလာတဲ့လူတွေကဖရာတွေပိုက်ပိုက်ပြီးချင်းထဲမှာထက်ထက်ပြီးတော့ပုတ်ဖွေပြီးတော့လာကြတာလေသူတို့အနေကသာတင်ကြဂျပန်နိုင်ငံမှာမြန်မာဘုန်းကြီးကြွလာတာကနဲတော့ ဘုရားပူဇော်ထားပြီးအနေကစားမတရားလို့တော့စိတ်ထဲမှာသိအားမရဘုန်းကြီးကြတာကြရင်ဖြင့်ဘုရားတွေတထုပ်တပိုးယူလာပြီးရင်ဘယ်နဲ့နေရာဆွမ်းသားစားဘုရားနေကစားတင်ကတော့ပါတာပဲဘုန်းကြီးအနေကစားတင်ပေးရပြီးတော့ရောက်တော့ရောက်ခဲ့ဗျာအဲ့ဒါရုပ်မြင်တန်ကြားဗီဒီယိုလေးရိုက်ပြီးတော့လည်းပဲအနေကစားတင်ပူဇော်တာလေးကို ကြီးညိုပါရစေဆိုလို့တခါနာဂအိဆိုတဲ့ရက်ကွက်မှာပေါ့လေသူတို့ကလည်းအခန်းလေးကလည်းကျင်းတော့တစ်ဖက်ကိုဖွင့်ထားတဲလာထောက်ပြီးဖွင့်ထား လူရအထက်လည်းတချို့အပြင်ဘက်ကလည်းတချို့ဗီဒီယိုရိုက်တဲ့လူကလည်းအကုန်ပါအောင်ဆိုပြီးအပြင်ဘက်ကတောက်ကြီးနဲ့ထောက်ပြီးတော့ခွန်ကြီးကိုအနေရသားတဲ့နာကိုရုပ်မြင်တန်ကြားရိုက်ဒါတော့ခွန်ကြီးကလည်းမြန်မာနိုင်ငံမှာဒီလိုတရားပွဲတွေဘာတွေကထိုင်ပြောအပြင်သေတ္တရာထောင်ခြေပြီးတော့အတန်နဲ့ဟန်နဲ့ဟောနေကြဆိုတော့အနေရသားတဲ့စိတ်ကြည်နူးအားကြည့်ပြီးတော့အဲအနေရသားတဲ့ရွတ်တာကနည်းနည်းအတန်ကျဲသွားတယ်တဝက်လောက်လဲကြာရော တခါတဲ့လက်ခုပ်ပြီးပြီးတော့နံရံကို ဆရာတော်လည်းပြန်သွားရတယ်ဒီလိုထွက်ပြေးနေရနိုင်တယ်အဲသူကလည်းအနေနဲ့သာတင်ပါဠိကဖြည်းဖြည်းချင်းအသာတိန်ွာနော်သူများနိုင်ငံမှာဒီမိုကရေစီထွန်းကားတယ်ဆိုရင်ဆိုတာဟာအဲတစ်ဖက်ကိုလှုပ်ချင်တဲ့အလုပ်ကိုလှုပ်ဟိုဘက်ကကိုလှုပ်တဲ့အတန်တွေပါလေဘုရားအနေနဲ့သာတင်မကလို့ဘာကြီးလှုပ်လို့သူတို့သဘောမတူရင်သူတို့ဘက်ကိုအတန်မကြအောင်ရွတ်ကိုယ့်အကိုရွတ်ကိုယ့်အကိုချင့်အဲသူများတွေကအတန်နေတာမကြိုက်ဘူးဆိုရင်ကန့်ကွက်ရင်အဲ့ဒါကိုကလိုက်နိုင်မလိုက်နိုင်ရထွက်ပြေးရောပဲအဲ့ဒီမနေရဘူး အဲ့တော့အနေသာတင်ပါဠိကိုအဲ့ဒီတော့ဘုန်းကြီးကြဲကြဲမရရဘူးအခုဒီရောက်တော့မှတော်တော်ကြဲကြဲရွတ်လို့ရနော်မှန်ရလားအဲထားပါတော့အခုနတ္တိတာနိပုဏ္ဏဘဝတိအဲဆိုတဲ့ညာနိတပောနောမိတ္တနာဟုဒပါတိအာကုပ္ပမေဝိမုတ်တိယမတိမာဇာတိနတ္တိတာနိပုဏ္ဏဘဝတိအခုဒီပါဠိလေးဘုရားရစ်ပြီးဟောလိုက်တာဟာဘုရားဖြစ်သစ္စာကအနေကစားတင်ကျူးရင်တဲ့ ကာထာနဲ့အတိတ်ပဲချင်းတူတယ်ဆိုတာလေးကိုဘုန်းကြီးပြောရင်လားပါအဲ့တော့ငါရဲ့အခုခန္ဓာဒီနောက်ဆုံးခန္ဓာဖြစ်တယ်ဒီလိုမြတ်စွာဘုရားကမဟောဘူးလားငါကိလေသာအလုံးမလွတ်ကင်းပြီသန္တရာဝကလွတ်ပြီးကျွတ်ပြီးအောင်ပြီလို့ဘုရားရှင်ကိုယ်တော်မြတ်ကမင်ကြားပြီးတော့အဲ့လိုမင်ကြားတော်မူတဲ့အခါကျတော့ ဣဒံမောဇာဘဂဝါအတ္တမနာပိစဝတိယဘိက္ခုဘဂဝါတောပါတိတံပိဏံတုံတိဘဂဝါဣတရိယဓမ္မယောတတိရိကာမပယတံမြေ36လေးနဲ့ဆုံးရှင်ပြပါတော်မူသောမြတ်စွာဘုရား၏ဣဒံဝဇနံဣသရတော်ကိုအဝဇမိတ်တော်မူလိုက်လေပြီပိစဝတိယဘိက္ခုငါးပါးအစုရှိသောယဟန်တို့သည်ဘဂဝါတော်မြတ်စွာဘုရား၏ ဘာတိတံရွတ်ဆိုဟောကြားတော်မူသောတရားတော်ကို အတ္တမနာနှစ်သက်ဝမ်းမြောက်သောစိတ်ရှိကြကုန်၏ဖြစ်ရဲ့ပြီးနန္တုံအလွန်နှစ်သက်ဝမ်းမြောက်ကြလေကုန်တည်းအဲ့ဓမ္မစက္ကတရားကိုရွတ်ပွားပြီးဟောလိုက်တဲ့အဆုံးတွင်တရားနာနေကြတဲ့ပင်စားဝဲကင်း၅ဥလုံးဟာ ဘုရားဟောကြားတဲ့တရားတော်ကိုအလွန်နှစ်သက်ဝမ်းမြောက်ရှင်လန်းမှုဖြစ်တော်မူကြတယ်မှန်လားတရားမမြင်တုန်းကတော့တရားမမြင်ခင်တုန်းကတော့ဘုရားစင်စစ်နဲ့တွေ့တော်လဲပဲဘုရားမှန်သိရလားမသိဘူးအဲဒီဥရဝေလာတော်မှာ6နှစ်ပတ်လုံးဒုက္ခရစရိယာကျင့်စဉ်ကဘုရားဖြစ်တော်မယ်လို့မျှော်လင့်ခြင်းနဲ့ဘုရားသိတ္တတာ ဘုရားလောင်းတိတ်တာမင်းသားယဟန်အားပြုစုစောင့်ရှောက်ပြီးဝကျွငယ်ပြုတ်ပြီးတော့နေကြတဲ့ပင်စဝက်ကြီးတွေအယုဘောအယုတင်တေလူမျောပါပင်မဆင်းရဲအောင်ကျင့်တော်လည်းပဲဒီအကျင့်ကမမှန်ဘူးငါလွဲနေပြီဆိုပြီးတော့အဲ့ဒီအကျင့်ကထွက်ပြီးတော့ဆုံးခံစားပြီးငါငယ်စဉ်တုန်းကခမဲတော်မင်းကြီးအဲလက်တော်မင်္ဂလာပြုစဉ်တုန်းက တပြေတင်ကြီးမှာကျင့်ခဲ့တဲ့အာနာပါနသတိပဋ္ဌာန်တရားကိုပြန်လီပြီးကျင့်ပြီးတော့မှငါဘုရားဖြစ်မှာပဲလို့အဲ့လိုဘုရားအလောင်းကဆုံးဖြတ်ချက်ချပြီးဒုက္ခရသရိယာအကျင့်မှာ ထွက်လိုက်တယ်ဆိုရင်အတူတကွဘုရားဖြစ်ရင်ငါတို့တရားဥနာရအောင်ဆိုပြီးစောင့်နေတဲ့ပင်စဝက်ကငါဥလုံးဟာဘုရားအလောင်းအပေါ်မှာအယုံကြည်ပြက်သွားတယ်။ဒါတော့ပြင်းပြင်းထန်ထန်လောက်တာတောင်မှဘုရားမဖြစ်ပဲနဲ့အခုသူသွန်းခံပြန်သွန်းပြန်ခံစားပြီးတော့ ပပရေဝါပြုလာအောင်လုပ်တယ်ဆိုရင်တမင်နာမည်ကြည့်အောင်ဘုန်းကြီးအောင်ပဲလုပ်တော့မှာပဲအဲ့တော့သူ့ဘုရားဖြစ်ဖို့တော့ငါတို့အဲ့ဒါမျောလင့်လို့မဖြစ်တော့ဘူးဆိုပြီးအဲ့ဒီနေရာကနေထွက်ခွာသွားကြတယ်ထွက်ခွာသွားတော့မှကာယဝိကစိတ်တဝိကဘုရားအလောင်းတော်မှာရပြီးတော့တရားကျင့်တော့ဘုရားမဖြစ်ဘူးလားတရားဥနာလိုက်တဲ့ပုဂ္ဂိုလ်တွေကြည့်တော့ဒီပင်စဝဂီတွေပဲဆိုပြီးသိပြီးအဲ့ဒီဗာရာဏသီပြည်ဣတိပဒနာမြရတဲ့မိဂဒာဝန်တော့ရောက်လာတော့အဲ့ဒါ ခလလလမြင်ရတဲ့ကပင်စဝကိတွေကပြောတယ်ဟေးငါရှင်တို့ဂေါရမတော် လာနေပြီသိတတယံဂေါရမတော်လာနေပြီငါတို့အရင်တော့ကသူသူလူမျိုးပါပြင်းပြင်းထန်ထန်ကျင်တော့တောင်မှဘုရားမဖြစ်ခဲ့ပါနဲ့အခုမှတခါငါတို့စီပြန်လာတာသူ့တော့ငါတို့ခရီးမကြိုဆိုကြတဲ့နေရာမပေးနဲ့အယုဒိပြုတ်မနေနဲ့တကူတော့ကြည့်တယ်သူကဇမ်းမြင်တဲ့ပုဂ္ဂိုလ်ဖြစ်တော့ ငါတို့နားမှာထိုင်မယ်ဆိုရင်တော့အမြင့်တဲ့နေရာလေးတော့သူထိုင်နေထိုင်မယ်စေအချင်းချင်းစီဝေဆွေးနွေးကြဒါမလို့ဘုရားအနားလည်းရောက်ရောဘုရားရှင်ရဲ့ဘုန်းကံပါရမီတော်ကြောင့်အဲ့ဒီမင်းသားဝဲခင်ငါတို့ကအချင်းချင်းဂတိထားတာတွေပြက်ပြီးတော့ဟာတခါတည်းမြတ်စွာဘုရားကိုကြွတော်မူပါဘုရားလို့ခေယူကြတဲ့ယဟန်ကကျူးရည်သေးအဲရည်ခြေသေးတဲပြီးတဲ့ပုဂ္ဂိုလ်ကတဲပြီးနေရာခင်းပြီးတဲ့ပုဂ္ဂိုလ်ကပေးနေခရီးဥကျိုးဆိုပြီးသားဖြစ်မသွားဘူးလားဖြစ်သွားအဲ့မှာရဟန်းတို့ငါ သစ္စာလေးပါးတရားကိုကိုယ်တိုင်ထိုးထွင်းသိပြီးတော့သဗ္ဗညုတညာလည်းရပြီတရားလုံးစုံသိတယ်ဘုရားဖြစ်ပြီငါအခုသင်တို့ကိုတရားဟောမယ်နာကြအဲ့လိုပြောတော့ပြုလူပြဲတယ်ဆိုတာမှာပေါ့အဲ့ဒါမယုံတွဲယုံတဝက်ပေါ့အဲအရင်တော့ကတော့အဲသူဘုရားမဖြစ်တဲ့နဲ့အခုဘုရားဖြစ်တယ်ဆိုတာဟုတ်မှာဟိုရလားမသိဘူးငါတို့ကိုအချင်းချင်းလာကြွားနာလားမသိဘူးပေါ့ဟုတ်လားအဲ့လိုစိတ်ဓာတ်တွေနဲ့သိမယုံကြည်ဘူးပေါ့ညာတို့ငါဘုရားဖြစ်လာပြီသင်တို့ကငါတရားဟောကြွလာတယ်တရားနာကြနှစ်ခါတိုက်တော့ အဲ့ဒါလည်းမယုံတော့ငါတော့တိုက်တွန်းပြီးအရင်တော့ကငါသေးလူမျိုးကဖြစ်အောင်တောင်ကျင့်တော့ကသင်တို့အာယုံနမိတ်ကလေးအလင်းအောင်လေးတစ်ခုတောင်တွေ့ပြီလို့ပြောဘူးသလားငါဖျားဖြစ်ပြီလို့ပြောဘူးသလားအဲ့ဒီတော့ကတရားမရလို့ဖျားမဖြစ်လို့ငါတရားဖျားမဖြစ်ဘူးတရားတို့မရဘူးလို့ပြောတာအဲမပြောဖျားဖြစ်တယ်လို့တရားတို့ရတယ်လို့ငါမပြောလိုက်ဘူးအခုငါတကယ်ဖျားဖြစ်လို့ဖျားဖြစ်ပြီပြောတာတကယ်တရားရလို့တရားရတယ်ပြောတာသင်နဲ့ဟုတ်ကငါတရားဟုတ်ဖို့လာရနာကြအခုငါဟောကြည့်မယ်နော်နားထောင်ကြည့်အဲ့လိုဖျားကစ တိုက်တွန်းပြီးချော့တောင်ဟောရတာမှန်ရလားအဲ့လိုဟောတော့သူတို့ဖရာတရားကိုမယုံတဝက်ယုံတွဲနဲ့နာရင်နာရင်အဲ့မဂ်ရှင်၈ပါးခုပြောတဲ့သစ္စာ၄ပါးအသစ္စာ၄ပါးမှာလည်းပဲအဲအပြန်သုံးပါအချင်းရာ၁၂ပါးတွေနဲ့မှာဟောပြီးဆုံးတော့မှာဟာဂေါရမဘုရားဖြစ်လာတယ်ဆိုတာတကယ်ပဲသူသိလာတဲ့တရားဆိုတာတကယ်ဟာမှန်တယ်ဟာဆိုပြီးတော့တရားဆုံးသွားတော့သူတို့ဘဝင်ကြသွားတယ်လက်သင့်ခံသွားတယ်ယုံကြည်သွားတယ် မှန်လားအဲ့ဒါကိုအတ္တမနာသစ္ဝတ္တိယဘိက္ခုဘဂဝါတော်ဘာတိတုံပိဏ္ဏတုံတိဒီလိုတန်ခါယနာတင်ထေရှင်တွေကအဲတန်ခါယနာတင်ထားတယ်နောက်ပြီးတော့အိမသမိန်သာပဏဝေယကရဏသမိန်ပညာမနေအာယတမတော်ကုဏိညတဝိရဇံဝိတမလန်ဓမ္မဇေကောဟူဒပါရိယံကိဉ္စုသမုဒယဓမ္မံတဗန္တာနိရောဓဓမ္မံတိသဗ္ဗနာမသဝေဒုက္ခအိမသမိန်ဝေယကရဏသမိန် ဣဒမသစ္စာတုတ်တရားတော်ကိုပညာမဏိဟောနေခြင်းဝါဟောပြီးကာသ၌အာယတမတော်ကုဏညတာအရှင်ကုဏညအားဝိရဇံလူကင်းတော်ဝိတမလံအငြိတိကင်းတော်ဓမ္မစေခုံသောတပတ္တိမညာဟုသောတရားမျက်စိသည်ဥဒ္ဒပါရိဖြစ်ပေါ်လေပြီဒိဋ္ဌိပဲသို့နေဟုမူသမုဒ္ဒဓမ္မဖြစ်ခြင်းသဘောရှိသောယံကင်စီအကျဉ်းမှမရှိတကုံတကူသောတရားသည် အတုရှိတန်တဗံထိုအလုံးစုံသည်နိရောဓဓမ္မံချုပ်ခြင်းသဘောရှိဣတိဤသို့ဖြစ်ပေါ်လာပါတည်းအဲ့တရားအဆုံးမှာ ရှင်ကွန်းတင်ညဟာတောတာပန်တည်တယ်ဝိရဇံဝိတမလံဆိုတဲ့ပုံနဲ့ ဘုရားဟောတဲ့တရားကိုနာကြားရင်ခန္ဓာတွင်းဉာဏ်သွင်းပြီးတော့ရှုမှတ်နှလုံးသွင်းနေတဲ့ရှင်ခွန်းနဲ့ညရဲ့ခန္ဓာတွင်းမှာဘုရားဟောတဲ့အသံတော်သူနာကြားနေတဲ့သောတအခြင်းနဲ့တိုက်ဆိုင်လို့ဖြစ်ပေါ်လာတဲ့သောတဝိညာဉ်အဲ့ဒီကြားသိတဲ့သဘောတွေကိုကြားတယ်ကြားတယ်ကြားတယ်ဘုရားဟောတဲ့တရားတွေကိုနားလည်တဲ့ဘောပေါက်ဝမ်းသာတော့လေဝမ်းသာတယ်ဝမ်းသာတယ်ရှုမှတ်အဲ့လိုရှုမှတ်တဲ့အခါကျတော့ ကြားတာကလည်းပေါ်ပြီးပြောက်တာပဲဝမ်းသာတာကလည်းပေါ်ပြီးပြောက်တာပဲကြည်ညိုတာကလည်းပေါ်ပြီးပြောက်တာပဲဝမ်းသာလို့စိတ်ထဲကိုယ်ထဲမှာချမ်းသာနေတဲ့ပတ္တရိသဘောတွေငြင်းနေတဲ့ပတ္တရိသဘောတွေကလည်းပဲချမ်းသာတယ်လို့ရှုမှတ်ရင်ပေါ်ပြီးတော့ပြောက်သွားတာပဲဘာမှဆိုမှတ်တိုင်းမှတ်တိုင်းပေါ်ပြီးပြောက်ပြောင်းနေတဲ့တရားတွေတွေ့ရတဲ့အတွက်ကြောင့်ဖြစ်ပေါ်လာတဲ့မျှယုံနံအလုံးပြီးပျောက်ပျောက်ပြက်ပြက်သွားခြင်းသဘောရှိတယ်လို့သိသလားမသိဘူးလား အဲ့လိုသိတာပြီးတော့ဝိပဿနာဉာဏ်လေးလင်းမြန်စွာတိုးတက်အဲပြည့်စုံပြီးတောတာပတ္တိမေဉဏ်ရသောတာပတ္တိမေဉာဏ်ဖြင့်နိဗ္ဗာန်ကိုသိမြင်လိုက်တယ်သောတာပတ္တိမေဖို့ဖြင့်နိဗ္ဗာန်ကိုသိမြင်လိုက်တယ်နိဗ္ဗာန်ကိုသိမြင်လိုက်ပြီးတဲ့အခါကျတော့ငါနိဗ္ဗာန်ကိုသိမြင်ခဲ့ပြီသောတာပန်ဖြစ်ပြီလို့အရှင်ကွန်တင်ညာသိသွားတယ်မှန်လားအဲလိုသိသွားတဲ့အတွက်ကြောင့်အခု တရားဥနာကြတဲ့၅ပါးသောယသိယဟန်တို့တွင်ဘသူအရင်ဆုံး သောတာပန်ဖြစ်တယ်ရှင်ကုဏ္ဏညာသောတာပန်ဖြစ်တယ်ဆိုတာလေးကိုဒီမှာတန်ခါနာတင်ထေရှင်တွေကမှတ်တမ်းပြုထားပါတယ်ဗောဓိဒေသပဏာဘဂဝတာဓမ္မစက္ကေဘုံမာဒေဝတတ္တမုတ်တဝေသုံဧတံဘဂဝတာဗာရဏတိယဧတိပတေနေမိဂရာယေအနုတရံဓမ္မစကံပဝတိတံအပတိဝတိယံ ဗမနေနာဝဗမနေနာဝဒေဝနာဝမာရနာဝဗျမုနာဝကေနာစီဝလောကသမိန်တိအဲသဗ္ဗနာအတုမဘေရာတကဝတာမြတ်စွာဘုရားဒီဓမ္မစက္ကိတရားဆက်ပြီးကိုဘုဒ္ဓတေလေတိအပြီလတ်တော်ဓမ္မစက္ကိဘုဒ္ဓတေဓမ္မစက္ကတရားဟောကြားပြီလတ်တော်ဘုံမာဒေဝမြေပြင်၌တည်သောနတ်တို့သည်တတံကောင်းခြင်းလို့မောသာဓုခေါ်တံကိုအနုတ္တဝေသုံ ပပြိုင်နဲ့ကြည်ကြောကြလေကုန်တည်းအဲ့ဒါလိုက်ဆိုရအောင်တရားဆုံးလတရားဆုံးလမြေဆောင်နမြေဆောင်နမပြတ်သာသူကောင်းကြီးပေးကြသည်တရားဆုံးလတရားဆုံးလမြေဆောင်နမြေ မပြတ်သာတုကောင်းကြီးပေးကြသည်မှန်လားသင်ဒီဘေသူကောင်းကြီးမှုမောတာတို့ခေါ်၍ကြွကြော်ကြတယ်လေဆိုရင်တဲ့လောကသမိန်လောက၌အပတိဝတိယံသမဏေနဝဗေမဏေနဝဒေဝေနဝမာရေနဝဗျမုနဝကိနာစီဝသမဏအမိခံသူဖြစ်စေဗျမဏအမိခံသူဖြစ်စေနတ်ဖြစ်စေမနတ်ဖြစ်စေဗျမဖြစ်စေခြားတုံးတယောက်ဖြစ်စေ မပြန်နှင့်စေနိုင်မတားမြနိုင်သော အနုတ္တရံတုတဲ့အထုအလွန်အမောမြတ်မရှိသောဧတံဓမ္မစကံဧဓမ္မစက်ကိုဝါဤဓမ္မစက်ကြတရားတော်ကိုဘဂဝတာမြတ်စွာဘုရားသည်ဗာရဏတိယံဗာရဏတိမြို့နယ်ဖြစ်သောဣတိပဒနေမိဂဒယေဣတိပဒနာအမိယတော်မိဂဒဟွန်တော်၌ပဝတိတံလေကြီးအဟောတော်မူအပ်လေပြီဣတိဣသူကြွေးကြော်လကြွေးကြော်ကြလေကုန်တည်း ဆိုတရားဆုံးလမြေဆောင်နာမပြတာသူကောင်းကြီးကြွေးကြော်နေတရားဆုံးလမြေဆောင်နာမပြတာသူကောင်းကြီးကြွေးကြော်နေဘယ်လူဘယ်နဲ့ဘယ်မနဲ့ သူမြတ်ယဟန်ပုံနာတွေဘယ်လူဘယ်နတ်ဘယ်မနတ်သူမြတ်ယဟန်ပုံနာတွေဣတိပဒနာနိဂဒာဗာရာဏတိမြေဣတိပဒနာနိဂဒာဗာရာဏတိမြေမတားနိုင်냐 ခက်တရားဟောကြားမြတ်စိန်တေမတားနိုင်냐စက်တရားဟောကြားမြတ်စိန်တေအေအဲ့တော့ဗုမဏံဒေဝနံတတ္တံဒုဒ္ဓဝါသတုမဟာရာဇိကဒေဝသတ္တမုဒ္ဒဝေသောဧတံမကဝတ္တပါရဏတယံဣတိပတနေမိကတာယနုတ္တရဓမ္မစကံဘဝတိတံအမတိဝတ္တယံတမလင်နာဝါဗျမလင်နာဝါဒေဝိနာဝါမာရိနာဝါဗျမုနာဝါကိဏစီဝါလောကသမိန်တိ မြေဆောင်နတ်မြကောင်းကြီးအားတရားစတုမြေဆောင်နတ်မြကောင်းကြီးအားတိကြားစတုမာရနတ်တွေကောင်းကြီးမှုမောတာတို့ခေါ်ချွေးကြော်ဝမ်းသာနေဣတိပဒနာမိကတာဗာရာနတိမြေဘယ်လူဘယ်နတ်ဘယ်မနတ်သူမြယဟန်တွေမတားနိုင်냐သတရားဟောကြားမြတ်စိန်တွေအဲ့ဒီသတုမဟာရာဇိကဏ္ဍဒေဝနံတတ္တတော်တော်ဟာတာဝဒိန္တာဒေဝတတ္တမလုတ်တာဝေတော ဆိုပြီးတော့သာဝရိဏနတ်တွေကလည်းထပ်ပြီးတော့ကြွေးကြော်ကြတယ်သတုမာသတုမဟာနတ်များကောင်းကြီးအားတိကြသာဝရိဏနတ်တွေကောင်းကြီးနုမောတာရုခေါ်ကြွေးကြော်ဝမ်းသာနေဣတိပတနာမိကတာပါရဏတိမြေဘယ်လူဘယ်နဲ့ဘယ်မနဲ့သူမြယံပုံနာတွေမတားနိုင်냐သတရားဟောကြားမြတ်စိန်တွေအဲ့တော်ရင်သာနတ်တွေကြွေးကြော်တဲ့ကောင်းကြီးတန်ကိုရာမနတ်တွေကကြားကြပြန်တယ် ရမဏတ်တရားလည်းကြွကြကြတဲ့တာဝရင်သာနတ်များကောင်းကြီးအားပြီးကြရမဏတ်တွေကောင်းခြင်းနုမောတာရုခေါ်ကြွကြဝန္တာနေဣတိပတနာမိကတာဗာရာဏတိမြေဘယ်လူဘယ်နတ်ဘယ်မနာ သူမြယဟံပုံနာတွေမတန်းနိုင်ညစတရားဟောကြားမြတ်စိန်တွေအဲယမနတ်တွေကြွကြတဲ့အတန်ကိုတုတိဒါနတ်တွေကလည်းကြားကြတယ်တုတိဒါနတ်တွေကလည်းကြွကြကြတယ်တုတိဒါနတ်တွေကြွကြတဲ့အတန်ကို နေမန္တရတိနတ်တွေကလည်းကြားသေးကြတယ်နေမန္တရတိနတ်တွေကလည်းပဲကြွေးကြော်ကြတယ်နေမန္တရတိနတ်တွေကြွေးကြော်တဲ့အတန်ကိုပရနေမိတာဝတဝတိနတ်တွေကကြားကြတယ်အဲဒီပရနေမိတာနတ်နေမအာပရနေမိတာဝတဝတိနတ်တွေကလည်းပဲတဖန်ကြွေးကြော်ကြပြန်တယ်ပရနေမိတာဝတဝတိနာမြကောင်းကြီးအားတိကြမြမာတွေ ကောင်းကြီးမှုမောတာတို့ခေါ်ပြေကျော်ဝန္တာနေဣတိပတနာမိဂတာပါရဏတိမြေဘယ်လူဘယ်နတ်ဘယ်မနတ်သူမြယံပုံနာတွေမတန်းနိုင်냐စတရားဟောကြားမြတ်စိန်တယ်လို့မြမတွေကလည်းကောင်းကြီးမှုမောတာတို့ခေါ်ကြတယ်လို့တန်ခါရနာတင်ထေရှင်တွေကမတန်းတင်ထားပါတယ်ဣတိယဒေနာခဏေနာဒေနာလေနာဒေနာမုဒေနာယဝဇမလောကသတ္တောအဘုကိစီဣတိတို့လည်းအေယဤလောက၌ တိဏကလနာထိုးကနာဖြင့်တိဏမှုတိဏထိုးမှုဖြင့်တိဏရိနာထိုးရရဖြင့်တတ်တော်ကောင်းခြင်းတို့မှာတာတို့ခေါ်ချွေးကြော်တန်သည်ရမဇမလောကဇမအပြီးတိုင်အောင်အဘုကေစီပြန့်တဲ့လေပြီးအဘုကေစီမပြတ်မဆန်းဘဝဲပြန့်နိုင်၍တက်ပါလေသတည်းထိုကနမှန်ကြွေးကြော်တမ်းမူပြန်မြမပြေတဲ့မြမပြေတိ သာဓုကောင်းကြီးတန်တွေကြွေးကြော်သွားတယ်ရောက်သွားတယ်ဒါကောသကာဝအိမံဥဒနာဥဒနေတိအညာတိဝတာဘောကွန်တင်ညောအညာတိဝတာဘောကွန်တင်ညောတိဣတိတံအာယတမတော်ကုဏိညာတာအညာတိကုဏိညောတွေဝနာမဟောတိအတာခောဓမ္မစကြာတရားကိုဟောပြီးကားသာအရှင်ကုဏိညာအာသောတာပတ္တိညာမျက်စိဖြစ်ပေါ်ပြီးကားသာထိုအခါကာလ၌ တကဝါမြတ်သားဗျာဒီအညာဒေဝတာဘောကုလင်းညောအညာဒေဝတာဘောကလညောဒီအချင်းလိုကုလင်းညသိသွားလေပြီတကားအချင်းလိုကုလင်းညသိသွားလေပြီတကားဝေဣမဥဒါနံဝမ်းမြောက်ရှင်လဲဤဥဒံတကားကိုဥဒါနေသည်ဝမ်းမြောက်တဲ့ဖြင့်ကျူးရင်တော်မူပါသတည်းဣတိဣတိဟိဤဥဒံတကားကျူးရင်တော်ကြောင့်ပင်အာယတမတော်ကုလင်းညသာ အရှင်ကုဏ္ဏညာအညာတိကုဏ္ဏညောတွေဝအညာတိကုဏ္ဏညာမထေဟူ၍သာလျင်ဣဒံနာမအေအမည်သည်အဟောသည်ဖြစ်ပါလေတည်းထိုခါထင်ရှားမြတ်တရားမြတ်ကြားဥဒံတော်ကုဏ္ဏညာကတည်သွားပြီကုဏ္ဏညာကတည်သွားပြီနော်အညာတိကုဏ္ဏညာအမည်ယအဲ ပညာတိကွန်းတင်ညာအမြင်ရထေရဥဒံပင်ကြီးနော်အဲ့ဒီရောက်တော့ပညာတိကွန်းတင်ညာမသိလို့အဲ့ဒီကစပြီးတော့ဥဒံတွင်တယ်တဲ့အရင်သာတတတတိလောကဓာတုသင်္ကံပိသံပကံပိသံပဝေတိအပမနောသာဟုလာရောဩဃသောလောကေပါတုရဟောတိအတိတ်ကမဒေဝနာဒေဝနုဘဝန္တိအယံသာတတနာရီလောကဓာတုဤတသောသောလောကတတိလေသင်္ကံပိတဲ့၍တဲ့၍လှုပ်ဤသင် တမ္ပကံပိသက်၍သက်၍လှုပ်၏တမ္ပဝေတိအရလေးမျက်နာသို့ခါရန်လည်းလှုပ်၏အာသမနောဥလာရောအတိုင်းမသိပြန်ပြောသောဩဘာသောဒေသနာညာတော်ကြောင့်ဖြစ်သောအယောင်လင်းသည်လေအတိတ်ကမ္မဒေဝနံဒေဝ ानु ဘာဝနဗြဟ္မာတို့၏အယောင်အလင်းအာနုဘောကိုကျော်လွန်၍လောကေလောက၌ပါတုတော်သည်ထင်ရှားဖြစ်ပေါ်လာလေသည် လောကဓာပေါင်းတိုက်တသောင်းညိတ်ညောင်းသွက်သက်ခါငလင်ကောင်းကြီးလောက်ခပြီထံတိသာရုပါဒေသနာယောင်ထွန်းလင်းပြောင်းနတ်ယောင်မကသာဒေသနာယောင်ထွန်းလင်းပြောင်းဗြမယောင်မကသာမှန်လားအတာကောအာယတမအညာတိကွန်တေညောဒိဋ္ဌဓမ္မောပတ္တဓမ္မောဝိရိဒဓမ္မောပရိယောကာလဓမ္မောတိဏဝိသုကိတောတေဝိကတကထံကတောဝိသရိသဘတောပြပစ္စယော တတုတာတလေဘဂဝန္တဧတရောသာလဗယံတန်လေဘဂဝတောတန်တိကေပပိတံလဗယံဥပသမတံတိအတာကိုမြတ်စွာဘုရားဥဒံပြုပြရတို့အခါ၌အာယတမအညာတိကုဏ္ဏောရှင်ကုဏ္ဏညသည်ဒုဒ္ဒဓမ္မောသစ္စာလေးပါးတရားကိုသိမြင်ပြီးပြီဖြစ်တတ္တဓမ္မောသစ္စာလေးပါးတရားကိုရောက်ပြီးပြီဖြစ် ဝိရိဒဓမ္မသစ္စာလေးပါးတရားကိုထင်ရှားပြီးပြီးပြီးဖြစ်ရဲ့မယောကလာဓမ္မသစ္စာလေးပါးတရားကိုအပြည့်စုံသက်ဝင်သိမြင်ပြီးပြီးဖြစ်ရဲ့တိဏဝိသေသောယမကိုကြောလွန်ပြီးပြီးဖြစ်ရဲ့ဝိကတာကထံကတော့ဒုလောဒုလောတိုးတက်မှုကင်းပြီးပြီးဖြစ်ရဲ့တတုတာရဏိမြတ်စွာဘုရားသာသနာတော်၌ဝိတာရိတာပတ်တော်ရဲရင်ချင်းတို့ရောက်ပြီးဖြစ်အပရာပစ္စယောသူတော်ကိုအာကိုရုံရသည်မဟုတ်ပဲ ကိုယ်တိုင်သိနေပြီဖြစ်၍ဘဂဝန္တမြတ်စွာဘုရားကိုလဗေယံပန်းတေဘဂဝတောတန်တိကေပပိသံလဗေယဥပသမ္ပတန်တိမြတ်စွာဘုရားတပည့်တော်သည်မြတ်စွာဘုရား၏ထံတော်၌ရှင်ယဟန်အဖြစ်ကိုရလိုပါသည် အရှင်ဘုရားဟူသောဣတံဤလျောက်ထတော်မှန်တော်စကားကိုအဝဇာဝမ်းမြောက်ဝမ်းသာဗရာကြီးညိုလိုလိုလာလာလျောက်ထားပါသည် ဗုဒ္ဓဥဒ္ဒရွှင်ရွှင်လန်းမိန်မြန်ပြီးသောခါတရားသိမြင် ရောက်တင်တင်ဆုံးလင်းယုံမကွာတွေ့တော်မူခြင်းလွန်ရဲ့တင်မြင်ရှင်းရှင်ကွန်းတင်ညာဖယားထံပါမှန်လျောက်ထားလူလားရှင်ဟံအဖြစ်ပါအိဘိက္ခုတိပကဝဟောသာတကတောဓမ္မောစရဗြမသရိယံတမဒုက္ခတာအန္တကရိယာယတိတာဝတတ္တာအာယသမတောဥပသမတာဟောတိတိဘိက္ခုယံအေဟိငါယတနာတော်သို့လာခဲ့လော့ ဣတိဣတိရှိဥဇာမိတ်တော်မူပြီလျင်ဓမ္မောတရားတော်ကိုသက်ခါတော်ကောင်းစွာဩဒအပ်ပြီးနာမဒုက္ခတာအန္တကရိယာယဆင်းရဲမှသာကုန်ဆုံးခြင်းကိုပြုရန်အလုံးဟာဓမ္မသရိယမြတ်သောတိလသမာဓိပညာအကျင့်ကိုစရကျင့်လေပါလောဣတိဤသူဘဂဝါမြတ်စွာဘုရားသည်ဩဇာမိန်တော်မူပါ၏တာဧဝတို့တို့ဣဘိက္ခုဖုမိန်တော်မူခြင်းကြောင့်ဒါလည်းယံတတ္တအာယတမတော်သူ အညာတိအရှင်ကုလင်ညာဤဥပါဒမရယံအဖြစ်သည်အောတိဖြစ်လေပြီးဣတိဤကအပိတယဣတိဣတယအပိတပါရတိဣဘေကုလာလိဟုမိန်တုမြတ်ဗုဒ္ဓအရှင်ကုလင်ညာယံဘဝမုဋ္ဌရတော်တာတရားဥနာနတ်မြတ်ကျွတ်တာ၁၈ကလေးပါ ဓမ္မစကြာတုံညဟာဣမာပြပြည်တာဆိုတဲ့ဓမ္မစက္ကဗောဓနာသုတ်တံတရားတော်ကိုနာကြရတဲ့ကုသိုလ်စေရနာတို့ကြောင့်ဤတရားတော်လာတိုင်းလိုက်လာခြင်းပေါ်အာထုံနိုင်ကြသည်ဖြင့်ဒုက္ခကရနိဗ္ဗာန်ချမ်းသာကိုလင်းလျစွာဆက်ရောက်မျက်မှောက်ပြုနိုင်ကြပါစေကုန်သတည်းဤသို့ပြုရာမြတ်ဘုံများကြောင့် ချမ်းမြအေးကြည်ဘေးမဲ့မြည်သည်ရွှေပြည်ထုတ်ချလမ်းမကောက်ဖဲကြောက်ရပါလို့ထိုထိုဘဝကျင်လေရလေဒုက္ခဝေဒံယမအပါမကောင်းဟုသည်မြမတွေ့ရပဲလဘအိသာမင်္ဂလာကို ရေကတာတိုင်းရစေသောယနေ့အခုပြုပြုသမျှမြတ်ဘာကကိုမိဘဆရာမြို့သားနဲ့ကိုမဆောင်ကြကိုဆောင်နကအရင်စ၍ရှိသမျှလုံးစုံဘုံ37ဖြစ်ဖြစ်သမျှဝေနေရတို့ရကြပါစေ။ ပေးငါဝေသည်မြာတွေသာတုခေါ်သေးသောမြာအမြာအမြာယူတော်မူကြပါကုန်လောသာတုသာတုသာတု